ရှမဿဲခရစ်ဝင်အခန်းကြီး၁၉အငယ်၁မှ၉ထိုဒေသနာတော်ကိုယေရှုသည်အကုန်အစင်ဟောတော်မူပြီးလျှင်၊ဂါလိလဲပြည်မှ ပြောင်း၍ယုဒပြည်စွန်းယော်ဒန်မြစ်တဘက်သို့ကြွတော်မူ၏။လူများအပေါင်းတို့သည် နောက်တော်သို့ လိုက်ကြသည်ဖြစ်၍ထိုအရပ်၌အနာရောဂါများကိုငြိမ်းစေတော်မူ၏။ဖာရိရှဲတို့သည် အထံတော်သို့လာ၍လူသည်ခပ်သိမ်းသောအပြစ်ကြောင့် မိမိမယားနှင့်ကွာအပ်သလောဟုစုံစမ်းနှောင့်ရှက်ခြင်းငှါမေးလျှောက်ကြသော်၊ကိုယ်တော်က၊အစအဦး၌ဖန်ဆင်းတော်မူသောသူသည်ယောက်ျားနှင့်မိန်းမနှစ်ယောက်တည်းကိုဖန်ဆင်းတော်မူ၏။ထိုအကြောင်းကြောင့်ယောက်ျားသည် ကိုယ်မိဘကိုစွန့်၍ကိုယ်ခင်ပွန်း၌မှီဝဲသဖြင့်၊ထိုသူနှစ်ယောက်တို့သည်တသားတကိုယ်တည်းဖြစ်ရလိမ့်မည်ဟု ကျမ်းဆိုသည်ကိုသင်တို့မဘတ်ဘူးသလော ထိုကြောင့်လင်မယားတို့သည် နှစ်ဦးမဟုတ်၊တဦးတည်းဖြစ်၏။ဘုရားသခင်ဘက်စပ်၍ထမ်းဘိုးတင်တော်မူသော အရာကို လူမခွဲမခွါစေနှင့်ဟု မိန့်တော်မူ၏။ဖာရိရှဲတို့ကလည်း၊ထိုသို့မှန်လျှင်ဖြတ်စာကိုပေး၍မယားနှင့်ကွာစေခြင်းငှါမောရှေသည်အဘယ်ကြောင့်စီရင်သနည်းဟုလျှောက်ကြသော်၊ကိုယ်တော်က၊သင်တို့စိတ်နှလုံးခိုင်မာသောကြောင့်မယားနှင့်ကွာရသောအခွင့်ကို မောရှေသည်စီရင်၏။အစအဦး၌ထိုသို့မဟုတ်။ငါပညတ်သည်ကား၊မှားယွင်းခြင်းအကြောင်းမှတပါးအခြားသောအကြောင်းဖြင့်မိမိမယားနှင့်ကွာ၍အခြားသောမိန်းမနှင့်စုံဘက်သောသူသည်မိမိမယားကို ပြစ်မှား၏။ကွာသောမိန်းမနှင့်စုံဘက်သောသူသည်လည်းသူ့မယားကို ပြစ်မှားသည်ဟု မိန့်တော်မူ၏။10 တပည့်တော်တို့ကလည်း၊လင်မယားအမှုသည်ဤသို့ဖြစ်လျှင်စုံဘက်ခြင်းကိုမပြုကောင်းပါဟုလျှောက်ကြ၏။ကိုယ်တော်ကလည်း၊ထိုစကားကို လူတိုင်းမခံမယူနိုင်။အခွင့်ရသောသူတို့သာခံယူနိုင်ကြ၏။လူအချို့တို့သည်အမိဝမ်းတွင်းကပင်မိန်းမလျှာဖြစ်ကြ၏။အချို့တို့သည် သူတပါးဆုံးမ၍မိန်းမလျှာဖြစ်ကြ၏။အချို့တို့သည် ကောင်းကင်နိုင်ငံတော်အဘို့အလိုငှါမိမိကိုယ်ကိုဆုံးမ၍မိန်းမလျှာဖြစ်ကြ၏ ထိုစကားကို ခံယူနိုင်သောသူသည်ခံယူစေဟု မိန့်တော်မူ၏။ထိုအခါသူငယ်တို့အပေါ်မှာလက်ကိုတင်၍မေတ္တာပို့တော်မူစေခြင်းငှါအထံတော်သို့ ဆောင်ခဲ့သည်ဖြစ်၍၊တပည့်တော်တို့သည်အပြစ်တင်ကြ၏။ယေရှုကလည်း၊ထိုသူငယ်တို့ကို ရှိစေလော့။ငါ့ထံသို့လာသည်ကိုမဆီးတားကြနှင့်။ကောင်းကင်နိုင်ငံတော်သည် ထိုသို့သောသူတို့၏ နိုင်ငံဖြစ်သည်ဟု မိန့်တော်မူ၍သူငယ်တို့အပေါ်မှာလက်တော်ကိုတင်ပြီးလျှင်၊ထိုအရပ်မှကြွသွားတော်မူ၏။16ထိုနောက်လူတယောက်သည်ချဉ်းကပ်၍၊ကောင်းမြတ်သောဆရာ၊ထာဝရအသက်ကိုရအံ့သောငှါအကျွန်ုပ်သည်အဘယ်ကောင်းမှုကို ပြုရပါမည်နည်းဟု မေးလျှောက်သော် ငါ့ကိုကောင်းမြတ်သည်ဟုအဘယ်ကြောင့်ခေါ်သနည်း။ဘုရားသခင်တပါးတည်းသာကောင်းမြတ်တော်မူ၏။အသက်ရှင်ခြင်းသို့ဝင်စားလိုလျှင်၊ပညတ်တော်တို့ကိုစောင့်ရှောက်လော့ဟုမိန့်တော်မူ၏။အဘယ်ပညတ်တို့ကိုစောင့်ရှောက်ရမည်နည်းဟုလျှောက်ပြန်သော်၊လူအသက်ကိုမသတ်နှင့်။သူ့မယားကိုမပြစ်မှားနှင့်။သူ့ဥစ္စာကိုမခိုးနှင့်။မမှန်သောသက်သေကိုမခံနှင့်။မိဘကိုရိုသေစွာပြုလော့။ကိုယ်နှင့်စပ်ဆိုင်သောသူကို ကိုယ်နှင့်အမျှချစ်လော့ဟုမိန့်တော်မူ၏။ထိုလုလင်ကလည်း၊ထိုပညတ်ရှိသမျှတို့ကိုအကျွန်ုပ်သည်ငယ်သောအရွယ်မှစ၍စောင့်ရှောက်ပါပြီ။အဘယ်အကျင့်လိုသေးသနည်းဟုလျှောက်ပြန်လေ၏။ယေရှုကလည်း၊သင်သည်စုံလင်ခြင်းသို့ရောက်လိုလျှင်သွားလော့။ကိုယ်ဥစ္စာများကို ရောင်း၍ဆင်းရဲသောသူတို့အားပေးလော့။ထိုသို့ပြုလျှင်ကောင်းကင်ဘုံ၌ဘဏ္ဍာကိုရလိမ့်မည်။သို့ပြီးမှငါ့နောက်သို့လိုက်လော့ဟု မိန့်တော်မူ၏ ထိုလုလင်သည်များစွာသောဥစ္စာကိုရတတ်သောသူဖြစ်၍၊ထိုစကားကိုကြားလျှင်စိတ်မသာသည်နှင့်သွားလေ၏။23ယေရှုကလည်း၊ငါအမှန်ဆိုသည်ကား၊ငွေရတတ်သောသူသည် ကောင်းကင်နိုင်ငံတော်သို့ဝင်ခဲလှ၏။တဖန်ငါဆိုသည်ကား၊ကုလားအုပ်သည်အနဖားကိုလျှိုလွယ်၏။ငွေရတတ်သောသူသည်ဘုရားသခင်၏နိုင်ငံတော်သို့ဝင်ခဲသည်ဟု ပည့်တော်တို့အားမိန့်တော်မူ၏။ထိုသူတို့သည်ကြားလျှင် အလွန်မိန်းမောတွေဝေခြင်းရှိ၍၊သို့ဖြစ်လျှင်အဘယ်သူသည်ကယ်တင်တော်မူခြင်းသို့ ရောက်နိုင်မည်နည်းဟု ပြောဆိုကြ၏။ယေရှုသည်လည်း၊သူတို့ကိုကြည့်ရှု၍ဤအမှုကို လူမတတ်နိုင်။သို့သော်လည်းဘုရားသခင်သည်ခပ်သိမ်းသော အမှုတို့ကိုတတ်နိုင်တော်မူသည်ဟုမိန့်တော်မူ၏။ ထိုအခါပေတရုက၊အကျွန်ုပ်တို့သည်ရှိသမျှကိုစွန့်ပစ်၍ကိုယ်တော်နောက်သို့လိုက်ကြပါပြီ။အဘယ်အကျိုးကိုရကြပါမည်နည်းဟုလျှောက်လေသော်၊ယေရှုက၊ငါအမှန်ဆိုသည်ကား၊အလုံးစုံသောအရာတို့ကိုအသစ်ပြုပြင်သော ကာလ၌လူသားသည်ဘုန်းရှိသော ပလ္လင်တော်ပေါ်မှာထိုင်တော်မူသောအခါ၊ငါ့နောက်သို့ လိုက်ကြသောသင်တို့သည်တဆယ်နှစ်ခုသောပလ္လင်ပေါ်မှာထိုင်လျက်၊ဣသရေလလူတဆယ်နှစ်မျိုးကိုစစ်ကြောစီရင်ရကြလတံ့။အကြင်သူသည်ငါ၏နာမကြောင့်အိမ်၊လယ်၊ညီအစ်ကို၊နှမ၊မိဘသားမယားတည်းဟူသောတပါးပါးကိုစွန့်၏။ထိုသူသည်အဆတရာသောအကျိုးကိုရ၍၊ထာဝရအသက်ကို အမွေခံရလတံ့။ နောက်ကျသောသူအများတို့သည်အရင်ကျကြလိမ့်မည်။အရင်ကျသောသူအများတို့သည် နောက်ကျကြလိမ့်မည်